ညာနေရပြောခဲ့တယ်ဒီမှာသစ္စာ၄ခုသစ္စာ၄ပါးတပြိုင်နက်သိမှုနဲ့ပတ်သက်လို့သူ့ဒုက္ခတွေကသိမှုကိုပฏิဝေဒလို့ခေါ်တယ်နော်အဲဒုက္ခသစ္စာကြတော့ပိုင်းခြားတရားမှမလို့ပရိညာပฏิဝေဒမနည်းကပရိညာတပฏิဝေဒလို့ပြောမလဲအဲ့လောက်ရှင်းပြီတော့လည်းဘယ်လဲပရိညာပฏิဝေဒသမုဒိယ သစ္စာကြတော့ပယ်ပြီးတော့သိရတာမလို့ပဟာနာပฏิဝေဒပယ်ခြင်းကိုပါဠိလိုပဟာနာသိတာပฏิဝေဒဆိုတော့ပဟာနာပฏิဝေဒပေါ့နိရောဓသစ္စာကြတော့မျက်မှောက်ပြုပြီးတော့သိတာဖြစ်လို့သစ္စည်းကိရိယာပฏิဝေဒเนาะမကသစ္စာကြတော့ပွားပြီးတော့သိရတာမို့လို့ဘာဝနာပฏิဝေဒလို့ပဲတူတူမှတ်တာဘာဝေတ္တပအတိမသုံးနဲ့ပါတော့ ဘာဝနာပฏิဝေဒဒုက္ခသစ္စာကပရိညာပฏิဝေဒသမုဒိယသစ္စာကပဟာနာပฏิဝေဒနိရောဓသစ္စာကသစ္စည်းကိရိယာပฏิဝေဒမဂ္ဂသစ္စာကဘာဝနာပฏิဝေဒပေါ့နော်အဲ့ဒါလေးကဒုက္ခသစ္စာကပရိညာပฏิဝေဒပိုင်းခြားပြီးတော့သိတာပေါ့နော် သမုဒိယသစ္စာကပါဟာဏပฏิဝေဒပါဏဆိုတာပယ်ထားခြင်းဒီပင်လင်သိတာပဲပါဏပฏิဝေဒလို့ခေါ်တယ်ဥပမာဆိုလို့တရားရှုမှတ်နေပြီဆိုရင်တကယ်ဒီစိတ်ဒီဉာဏ်လေးကဖြစ်ပြီးပြက်နေတယ်ဒုက္ခသစ္စာကိုဒါအာယုံပြုပြီးတော့သိတာလေအဲဒုက္ခသစ္စာကိုအာယုံပြုတဲ့အချိန်မှာသမုဒိယတဏှာကိုလည်းအာယုံပြုမှာမဟုတ်ဘူးនិရောဓကိုတော့ပို့ပြီးတော့ဝေးတာပေါ့နော် အဲ့တော့မက်ကကလည်း तू ကသူကိုယ်တိုင်ကဘွားနာဆိုတော့သူ့ကိုယ်သူအာယုံပြုမှာမဟုတ်ဘူးဒါပေမဲ့ဒုစရဒုက္ခသစ္စာကိုသိလိုက်တာနဲ့ဖြစ်ပြီးတော့ပြက်နေတာပေါ်မှာစိတ်အတိလေးရောက်နေတာနဲ့တပြိုင်နက်အဲ့ဒီပေါ်မှာတွေ့တာတဲ့တဏှာကလည်းအလိုလိုပယ်ပြီးသားဖြစ်နေတယ်အဲ့လိုပယ်ပြီးသားဖြစ်နေဖြစ်နေတာကိုပဲနေသိတယ်လို့ခေါ်တာအဲ့ဒါကိုဘာနာပฏิဝေဒာပေါ့အဲ့တော့တဏှာကကိုပယ်ထားတဲ့အတွက်ကြောင့် တဏှာကြောင့်ဖြစ်တဲ့ဒုက္ခလည်းအဲ့ဒီအချိန်မှာငြိမ့်နေတယ်ဒုက္ခငြိမ်းရနိဗ္ဗာန်လို့ပြောမှာပဲဒါပေမဲ့နိဗ္ဗာန်အစစ်တော့မဟုတ်ဘူးဒီခဏိကနိဗ္ဗာန်ပေါ့ခိတအပြင်ငြိမ်းနေတယ်အဲ့လိုငြိမ်းနေတဲ့သဘောကိုဝင်ရင်ဗာလဲသစ္စည်းကိရိယာပฏิဝေဒအငြိမ့်တက်ကိုမျက်မှောက်ပြုနေတယ်လို့ပြောတာခဏိကဝိပဿနာဆိုတာခဏိကဖြစ်တဲ့အတွက်အဲ့ဒီငြိမ်းမှုကလည်းခဏိကပေါ့နော် ပြီးရင်အဲ့လိုသိနေအောင်မပြတ်လုံနေ ခြင်းဒီပဲလေမကသစ္စာကိုပွားတာပဲအဲ့ဒီပွားနေခြင်းဒီပဲလေအတိပဲအဲ့ဒါသူ့ကိုကြတော့ဘယ်လိုခေါ်လို့ဆိုရင်ဘာဝနာပฏิဝေဒခေါ်တယ်အဲ့ဒီအတူကောင်လေးနည်းနည်းမှတ်ထားပါလားတခြားခြားရိတ်တာတွေမှာတပြိုင်တည်းသိပုံပြောရင်အဲ့ဒီစကလုံးကိုသုံးပါလိမ့်မယ်ဒုက္ခသစ္စာဒီဒုက္ခသစ္စာကိုအာယုံပြုရင်ရှင်တော့အာယုံပြုနေတဲ့အာယုံပြုပြီးတော့သိနေတာကိုအာရမဏပฏิဝေဒလို့ခေါ်တယ် ဥမာနောက်ဆုံးမညံတဲ့နိဗ္ဗာန်ကိုအာယုံသိပြီဆိုလို့ရှိရင်မျက်မှောက်ပြုပြီဆိုလို့ရှိရင်နိဗ္ဗာန်ကနိဗ္ဗာန်ဆိုတဲ့និရောဓသစ္စာကအာရမဏပฏิဝေဒဖြစ်သွားလိမ့်မယ်အဲ့ဒီအချိန်မှာဒုက္ခဆိုတာကိုလည်းသိပြီးသားဖြစ်လို့ဒုက္ခကပရိညာပฏิဝေဒအပြင်သိတယ်သမုဒိယကလည်းပယ်ပြီးသားဖြစ်လို့သမုဒိယကိုကြတော့ဘယ်လိုသိတော့ ပါဏပရိဝေဒပါဏအဲ့လိုပယ်ပြီးသားဖြစ်နေတာကိုပဲလင်းသိတယ်လို့ပဲယူပါတယ်အဲ့ဒါမှသစ္စာ၄ချက်တပြိုင်တည်းသိတယ်လို့ဆိုနိုင်တာเนาะတကယ်အသိလို့ပြောရင်အာယုံပြုတ်နိုင်တဲ့အရာအာယုံကဒီစိတ်ကညွတ်ပြီးတော့အာယုံပြုတ်နေတဲ့အရာကတကယ်သိတာအဲ့ဒါကိုအာရမဏပရိဝေဒလို့ခေါ်တယ်သူ့အာယုံပြုခြင်းဖြင့်ဉာဏ်နဲ့ကိစ္စတွေပြီးသွားရင်ကိစ္စပြီးနေတာလည်းသိတာပဲ ဒါကြောင့်နိဗ္ဗာန်ကိုမျက်မှောက်ပြုရင်နိဗ္ဗာန်ကိုဘာသိနဲ့သိတယ်လဲဆိုရင်ဉာဏ်ကအဲ့ဒီပေါ်မှာအာယုံပြည့်ပြီးတော့သိတာမလို့နိဗ္ဗာန်ကိုအာရမဏပฏิဝေဒနဲ့သိတယ်။ဉာဏ်နဲ့သစ္စာတွေကတော့ဒုက္ခသစ္စာဟောကပရိညာပฏิဝေဒအပြင်အလိုလိုပညာသိပြီးသားကိစ္စပြီးသွားပြင်သိတယ်။သမုဒိယတဏ္ဍာကိုကြတော့ဘာဟာနာပฏิဝေဒမေဃသစ္စာကိုကြတော့ဘာဝနာပฏิဝေဒအပြင်သိမှုကိစ္စပြီးလို့ တပြိုင်နက်သစ္စာ၄ပါးလုံးပြီးတယ်လို့ပဲဆိုရတာဒါဒီအမိမာတွေပါလေတက်တဲ့ခါကျတော့အဲ့ဒီမှာသိတယ်ဆိုတာအာယုံပြုတာကိုခေါ်လို့နိရောဓဆိုတဲ့နိဗ္ဗာန်ကိုအာယုံပြုနေတဲ့ချိန်မှာဒုက္ခတို့သမုဒိယတို့မက္ခတို့ကိုအာယုံမပြုရင်ဘယ်လိုလုပ်တပြိုင်နက်သိမလဲဆိုရင်ပဟာနာဒုက္ခကိုပဟာနာပฏิဝေဒာအပြင်သမုဒိယကိုကဒုက္ခကိုပရိညာပฏิဝေဒာအပြင်သမုဒိယကို ပါဟနာပฏิဝေဒအပြင်မက်ကကိုဘာဝနာပฏิဝေဒအပြင်သိတယ်လို့အဲ့လိုယူရမှာပေါ့နော်ပြီးတော့မင်းကပြောခဲ့တဲ့စကားလက်စလေးကဘိက္ခတော်မှာဘုရားဟောဒီလိုတွေ့ရတာဟာအမျိုးအစားခွဲမယ်ဆိုရင်၃မျိုး၃စားရှိတယ်နော်အဲတစ်ကလိုက်နာကျင့်သုံးရေးနဲ့ပတ်သက်တဲ့တရားတွေတုတ်တွေပေါ့ဒေသနာတွေ လိုက်နာကျင့်သုံးရင်းနဲ့ပတ်သက်တဲ့ဒေသနာတွေကတော့မဖြစ်မနေယုံရမယ်လုံးဝပယ်ခွင့်နှုတ်ခွင့်လည်းမရှိဘူးသူ့ကိုသေးစစ်စရာမလိုဘူးအခုဓမ္မစကြာဟာလိုက်နာကျင့်သုံးရင်းနဲ့ပတ်သက်လို့သူ့ထက်မှပယ်စရာနှုတ်စရာမရှိဘူးတစ်အမျိုးစားပေါ့နှစ်ကကြည်ညိုတဲ့စိတ်နဲ့ကြည်ညိုကြဖို့ရေးသားချက်တွေလည်းပါလိမ့်မယ်ဘုရားကိုယ်တိုင်ဟောပြောတဲ့အထက်မှာလည်းပါပါလိမ့်မယ်နောက်ပိုင်းမှာဒီ တန်ခါနာတင်မထေအဆက်ဆက်တို့နောက်ဆုံးသာနာဝန်တန်ယဟန်ပညာရှိတို့ရေးထားတဲ့ကြီးညိုစရာတွေလည်းပါပါလိမ့်မယ်နော်ဟိုမနေ့ကဓမ္မစကြာထဲမှာဟိုကဒီဓမ္မစကြာဟောတော်မူသည့်အဆုံးကဘုံမစိုးနတ်တွေကကြွကြော်တယ်နောက်အစဉ်စဉ်ဇာတုမာရနတ်တွေတာရိနာနတ်တွေကကြွကြော်သွားတယ်ဆိုတဲ့ကိစ္စပေါ့စဉ်းစားနေပါနဲ့ဘုရားရဲ့တရားတော်ဆိုတာဘုရားဟောလိုက်တဲ့အတန်ရဲ့စွမ်းအားကိုကစကြဝဠာ တောင်းထိုက်စကြဝဠာဆိုတော့စကြဝဠာတထောင်းကကြားနိုင်တယ်အဲတချို့ဦးဇင်းတို့ယရနာယရနာတုတ်ဏိဒန်းဆိုရင်ကောတိတတသဟတေတုစက္ကဝါလေတုနော်ကောတိတရသဟတာဆိုတော့ဂရေပေါင်းကိုတောင်းရှိပြီးတော့ရှိတဲ့စကြဝဠာတွေလို့ပြောတယ်ဒါကတော့ဒါသဗ္ဗညဉာဏ်ရဲ့အရာဖြစ်လို့ဦးဇင်းတို့လိုက်ရေးစရာမလိုပါဘူးဆိုလိုတာကတော့ကြားတင်ကြားထိုက်တဲ့နေရာတွေအကုန်လုံးက ကြားနိုင်စွမ်းတတ္တိဒေနာဟောတဲ့ထဲမှာကိုကပါမိတာပဲအဲအဲ့ဒါကိုအထက်အထက်နတ်ပြည်တွေကကြားဖို့ရအတွက်တကယ်တော့ကြွေးကြော်စရာမလိုဘူးဒါပေမဲ့ကြွေးကြော်တယ်လို့ပါတယ်ဒါလည်းပဲဘာလဲဘယ်လိုအတွက်ဟောထားတာဆိုရင်ကြီးညိုကြဖို့เนาะတို့ပြောနေနတ်တွေစေစနာနေပြီးတော့ဘယ်အထိတော့မြမပြည်ကြီးလို့တကယ်ကြွေးကြော်တာလည်းဖြစ်ခြင်းဖြစ်မှာပါပဲကိုယ့်ရကွက်ထဲကိုဥပုသ္စရာရှိတယ် တရားဝဲရှိရဆိုတရားကွက်လုံးသိနေတာပဲဒါပေမဲ့ညနေကျအော်ကြတာပဲမလားလို့အဲအဲ့ဒီလိုပဲပေါ့သူတို့လည်းဝင်ပြီးတော့အော်ပေးမှာပေါ့ကြီးညိုစိမ့်နဲ့ဖြစ်ကောင်းဖြစ်နိုင်ပါတယ်နော်အဲ့ဒါတွေနဲ့ပတ်သက်လို့ကြတော့ကြီးညိုခြင်းကုသိုလ်ကြီးညိုတတ်တဲ့ပုဂ္ဂိုလ်တွေကုသိုလ်ရတယ်လို့ပြောမှာပါပဲကုသိုလ်ရတယ်ဆိုတော့အဲ့လာတွေကိုကြားပြီးတော့ကြီးညိုနေတဲ့အတွက်အဲ့ဒီအချိန်မှာမကောင်းမှု အကုသိုလ်မဖြစ်ဘူးအကုသိုလ်ကိုဖယ်ရှင်းပေးတယ်ဆိုရင် အဲအဲ့ဒီခါလည်းပဲကုသိုလ်ဖြစ်ပါတယ်မကြည်ညိုရင်တော့ဘာဖြစ်မလဲဆိုတော့မကြည်ညိုလို့လည်းဘာမှမဖြစ်ပါဘူးအဲ့တော့လိုက်နာကျင်သုံးရေးမှာမကြည်ညိုမဖြစ်မယုံမဖြစ်ပေမဲ့ကြည်ညိုရေးအတွက်ချေမုံရေးသားထားတာတွေခေါ်ကြတာတွေကတော့ကြည်ညိုရင်လည်းပဲကြည်ညိုတတ်တဲ့ပုဂ္ဂိုလ်မှာကုသိုလ်စိတ်ပါပဲမကြည်ညိုရင်မယုံကြည်ရင်ရောဘာဖြစ်ဘာမှဖြစ်ဘူးဒါပေမဲ့အပြစ်ပြောရင်တော့အပြစ်ဖြစ်တယ် ပြောတာကအပြစ်ပြောပါတယ်ဆိုမှတော့ဘာဖြစ်မလို့အပြစ်ဖြစ်မှာပဲအဲ့ဒါမကြုံကြီးမပြောနဲ့အဲနောက်နောက်ဆုံးပြောခဲ့တာကဘာလို့စဉ်းစားတွေးခေါ်ရေးဘာလဲစဉ်းစားတွေးခေါ်ရေးအထင်ရှားဆုံးကတော့ဘေးမှာတည်နာတော်ကြီးပေါ့မြတ်စွာဘုရားကဒီတပ်ပိပိဒဉာဏ်ကြီးကဘလောက်အထိဆန့်ထုတ်နိုင်တယ်လဲလို့စဉ်းစားရင်ဉာဏ်စွမ်းဆန့်ထုတ်ပြီးတော့တွေးလိုက်တဲ့အခါဘာဖြစ်လာတော့ အဘိမာဒေသနာတော်ကြီးကိုတွေးပြီးသွားတယ်တဲ့ဘုရားဖြစ်ပြီးတော့လေးခုမြောက်သရုတ်တတ္တာဟလို့ဆိုပါတယ်နော်အဲ့မှာတွေးပြီးလို့တပ်ပိဏညာနဲ့တွေးထားတာကျတော့ဘယ်လိုမှလည်းလိုက်ပြီးတော့မမိပါဘူးအဲ့တော့ဘေးမှာဟိုတော့ကျတော့သင်နိုင်ရင်လည်းသင်ပါလေ့လာနိုင်ရင်လည်းလေ့လာပါညံမိခဲ့ရင်နော်ညံမမိရင်လည်းပဲမလေ့လာရင်ဘာမှမဖြစ်ပါဘူးဘာဖြစ်လို့လဲ အဲ့ဒါပညာဒေသနာခေါ်တယ်ကရုဏာဒေသနာမဟုတ်ဘူးကရုဏာဒေသနာကတရားဝါတွေသိသိသိတိုက်တလောက်ကိုသုံးသပ်ဆင်ခြင်ပြီးတော့ဟောတာကိုဘာလို့ခေါ်တော့မဟာကရုဏာပြဋ္ဌာန်းနေအဲ့ဒီအချိန်မှာပညာကအကုပဲအခုပဋ္ဌာန်းစံကြီးကိုသုံးသပ်ဆင်ခြင်လာကြတော့ပညာပြဋ္ဌာန်းနေကရုဏာကရှင်ဘက်အဖြစ်ပါယုံတော့ပါပဲထင်ထင်ရှားရှားတခုမှမပါဘူး ဘာလို့သူညံသူစထုတ်တာပဲအဲ့ဒါကြတော့ကိုစွမ်းနိုင်ရင်လေ့လာပါသင်ယူပါမစွမ်းနိုင်ရင်လည်းဘာမှမဖြစ်ပါဘူးသို့တော့မယုံကြည်ခြင်းတွေအပြစ်တော့မပြောနဲ့ဟုတ်မှာမဟုတ်ပါဘူးဆိုတာဒီဒါကဦးဇင်းတို့သာနာမှာတကယ်ကြုံခဲ့ဥပါတယ်ဒီ1950နှစ်3လောက်စီရလားမသိဘူးဒီ ဘာတော့အိန္ဒိယဝန်ဥစ္စံဆိုတာဘာဆိုတာအဲ့ဒီပုဂ္ဂိုလ်ကစာအုပ်ထုတ်ခုပါတယ်အဘိမာခုနှစ်ကျမ်းဟာဘုရားဟောမဟုတ်ပါဘူးသေချာဆုံးကတော့ခုနှစ်ပြန်ကျမ်းမြောက်ကထာဝတ္ထုကျမ်းဟာဘုရားပြိနိဗ္ဗာန်ပြုပြီးနောက်270နှစ်လောက်ရှိတယ်တတိယသံဃာနာတင်ခေတ်မှာပေါ်လာတာဖြစ်တဲ့အတွက်ကျန်တာရည်လဲကျန်တဲ့ပုဂ္ဂိုလ်တွေရဲ့အဲ့လိုပဲစဉ်းစားတွေးခေါ်မှုနဲ့ဆိုင်တဲ့ဟာတွေပါပဲလို့တလို့ယူတာရှိတယ်အဲ့ဒီကိစ္စဥစဉ်တို့ဒီရည် နိကသင်္นานတော်ကလည်းအဖိုးကြီးတွေကတချို့သင်္นานသားဆရာတော်တွေကတင်ပြပါတယ်အဘိမဟာပဋ္ဌာဟောဒီဒီဘုရားဟောဒေသနာမဖြစ်နိုင်ဘူးဘာလို့ဆိုတော့ကရုဏာပြဋ္ဌာန်းတဲ့ဒေသနာမဟုတ်ဘူးဘုရားဟာမဟာကရုဏာရှင်ဖြစ်တဲ့အတွက်တော်ဘာတို့လိုက်နာကျင့်သုံးရင်းနဲ့ပတ်သက်တာကိုပဲဝီနည်းဆိုရင်လည်းယဟန်တော်တို့လိုက်နာကျင့်သုံးရင်းနဲ့ပတ်သက်တာကိုပဲဟောမယ်ဆိုပြီးတော့အဲ့လိုတင်ပြကြတယ်အဲတင်ပြတော့ အကုန်လုံးမှပဲပြန်လာပြောကြတာပဲအဲ့တော့ဥစဉ်ကအဲ့ဒီအချိန်မှာတစ်ကတောင်မျိုးညဝါအကျော်ဆိုတဲ့တောင်မျိုးတူပေါင်းတိုက်မှာနေခဲ့တာကိုယ်တိုင်ကပဋ္ဌာန်းချနေတာအဲ့ဒါဆိုတော့ဥစဉ်ကလည်းသူတို့တူပေါင်းကဟိုလို့တူတူမောင်းကဝင်ဆွေးနေပါအောင်နဲ့ဦးစင်းကိုပြောပါတယ်ဦးစင်းကဒါလို့စဉ်းစားကြည့်ပါလို့အဘိမာကိုပဋ္ဌာန်းဟောမဟောဆိုတာကိုမစဉ်းစားမနေပဋ္ဌာန်းလောက်နဲ့နေတဲ့ဒေသနာတော်ကြီးကို ဟောနိုင်တဲ့ပုံကိုယ်ကိုတပ်ပင်ညူလို့ဆိုတိုက်မဆိုတိုက်အဲ့ဒီကစာစဉ်းစားကြည့်ရင်ဘယ်သူကဝင်ပြီးတော့ဒီပဋ္ဌာန်းကိုဟောနိုင်မလဲလို့ဒါဟာတပ်ပင်ညူတညာရဲ့အရာသာဖြစ်ပါတယ်အဲ့တော့လက်ခံရင်လက်ခံပါဦးစင်လက်မခံလည်းနေပါဘာမှမဖြစ်ပါဘူးလို့ဒါလိုက်နာကျင့်သုံးရင်မဟုတ်ပါဘူးညံစွမ်းပြစေနာဖြစ်တဲ့အတွက်ညံစွမ်းပြလို့သူတွေလေ့လာဖို့ပါပဲလို့ပြောတဲ့ခါကျတော့ဒါပဲအေးပါတယ်လေတဲ့ ဆရာတော်ဥဒ္ဒတိလာပါပါတယ်အဲ့ဒီဆွေးနွေးပွဲအဲဒီနည်းအကောင်းဆုံးပါပဲတဲ့ဘယ်သူမှလည်းမထိခိုက်ဘူးလို့ပြောတယ်နော်အလားတူပဲသုတ်တန်ထဲမှာလည်းပဲဦးဇင်းတို့ဒီမြမဆန္လာသုတ်တာ62ပါးသောမိစ္ဆာဒိဋ္ဌိအယူတွေအယူပေါင်း62မျိုးလောက်ကိုဟောတာအတော့ခက်ခဲတယ်အဲ့ဒီအိန္ဒိယမှာရှိတဲ့ဒသနာအကုန်လုံးပဲအဲ့ဒါကိုအကျဉ်းချုပ်ပြီးတော့ဟောတာဆိုတော့ဒါလည်းစဉ်းစားတွေးခေါ်ရင်းနဲ့ပတ်သက်တယ်လိုက်နာကျင်သုံးရင်းနဲ့မဟုတ်ဘူး ဘာလို့ဆိုတော့ဒါတွေက data တွေပဲအချက်လက်တွေပဲအဲ့ဒါမျိုးတွေကြာရင်လည်းပဲကိုညာမီးရင်လိုက်ပါကိုညာမမီးလို့မလိုက်လို့လည်းဘာမှမဖြစ်ဘူးဘာလို့လက်ငတ်ကျင်သုံးရင်းနဲ့မပတ်သက်ဘူးအဲ့လိုဆိုတော့ဒီပြဿနာကဘယ်လိုဖြစ်လဲဆိုတော့ဥစဉ်ကြီးမောပြီးမှာပဲဥစေကင်သာကြောင်းပါပါပဲဥစဉ်ကတော့ပဋ္ဌာန်းဆံပါချနေကရင်ကျေးလိမ္မာဘွဲတွေဖြစ်တော့ဥစဉ်ကအဲ့ဒီကြောင်းကိုဟောပါတယ်ပဋ္ဌာန်းဆိုပဋ္ဌာန်းနဲ့ပွင့်တဲ့ဖရာမရှိပါဘူးလို့ သိကြတယ်ဘုရားဖြစ်ပြီးမှပဋ္ဌာန်းကိုသုံးသပ်နိုင်တာဘုရားမဖြစ်ခင်ပဋ္ဌာန်းကိုသုံးသပ်ပြီးဘုရားဖြစ်တာမဟုတ်ဘူးဘာကိုသုံးသပ်ပြီးဘုရားဖြစ်တယ်ဘုရားတိတိကျကျပြောပါဆိုရင်မစ္စည်းမပฏิပဒါဆိုတဲ့မဂ်ခင်ရှင်းပါးပေါ်မှာသုံးသပ်ပြီးတော့ဖြစ်တဲ့နာကိုဖြစ်အောင်တိုးပွားတဲ့နာကိုတိုးပွားအောင်နဲ့နောက်ဆုံးတည်တဲ့နာကိုသိအောင်ကျင့်ပြီးတော့ဘုရားဖြစ်တာပဲဘုရားဖြစ်ပြီးမှဒီပဋ္ဌာန်းကိုသုံးသပ်နေတာ ပြီးတော့ဒီပဋ္ဌာန်ဟာဘုရားဖြစ်ပြီးသရုပ်ထမြောက်တတ္တဟာမှာသုံးသပ်ဆင်ခြင်တယ်လို့ပြောပြမယ်တကယ်ဟောတော့ဘယ်နှဝါမှာတော့အဘိမာကိုဘယ်နှဝါမှာဟောတာတော့ခုနဝါမြောက်မှာဘယ်မှာတော့ခုနဝါမြောက်မှာခုနဝါ6ဝါပြုတ်ပြီးတော့ခုနဝါနာရောက်တဲ့ခါကျတော့အဓိကအရေးကြီးတဲ့သူချွတ်တဲ့ချွတ်လိုက်တဲ့ဝိနည်းရတယ်လည်းပြီးပြီ ကျန်တဲ့ခမိတော်သုတ်တော်နာအပါဝင်ဆွေတော်မျိုးတော်တို့ရဲ့အကျိုးဆိုတဲ့ညာတ္တစရိယာလည်းပြီးပြီကျန်နေတာကဘာလဲဆိုတော့မေတော်ဖြစ်တယ်မေတော်မာယာကအခုတော့သူဒ္ဒနာပြည်မှာနတ်သားဖြစ်နေတယ်အဲသူကျေးဇူးတွေကမကုန်သေးဘူးပြန်စဉ်းစားတယ်ဒါတကယ်သူတော်ကောင်းကြီးတို့စဉ်းစားနေတော့ဘုဇုံတော်ကဒီလောကုတ္တရာအမြတ်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အကျိုးမဟုတ်နဲ့ ကိုယ့်အကိုစီးပွားဥစ္စာလေးနဲ့ပြည့်စုံနေပြီဆိုရင်ကိုမိဘကိုမိထားတဲ့လူတွေအများကြီးပဲရှိတယ်အခုတပ်ပညုဘုရားရှင်ကြီးဖြစ်ပြီးသူချို့အတွက်ဘာဆိုဘာမှကိုမလိုတော့ဘူးပြည့်စုံနေပြီမဲ့မေတော်ကိုသတိရတယ်အဲသူကျေးဇူးတွေကငါ့မှာရှိနေတာပဲအဲ့တော့မေတော်ကိုကျေးဇူးဆက်ဖို့အဖြစ်နဲ့မေတော်နဲ့မေတော်ရှိတဲ့တုတိတာဟိတာမသွားဘူးဗျသူကလည်းတလေးတစားလာရတဲ့ဖြစ်အောင်လားမသိဘူးဒီဘိုင်းလည်းဖြစ်တဲ့ တာပရိန္ဒာနတ်ပြည်မှာဆုံးတယ်နော်အကုန်လုံးဟောတယ်ဘယ်နှဝါမှာတော့ခုနဝါမှာခုနဝါမှာခုနဝါရောက်မှဟောတယ်ဖြစ်တဲ့အတွက်ခုနဝါမရောက်ခင်ဒီရဟနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေဟာအဘိမာကိုကြားကိုမကြားဘူးဒါပေမဲ့မက်ဖို့တော့မရဘူးလားရတယ်အဲ့ဒါဆိုတဲ့အတွက်အဘိမာနဲ့သစ္စာလေးပါးသိသွားတဲ့အရိယာဆိုတာလေတယောက်မှမရှိပါဘူးလို့အဲ့လိုပြောတဲ့အခါကျတော့ ပထမဆုံးပြဿနာကဥစေကိနာကိုယ်တိုင်ကအဲ့ဒါကိုလက်မခံနိုင်ဘူးအဲ့ဒါအဲ့ဒီတော့ရင်ကြီးလေးမှာသင်္นานပြမယ်ဆရာဖြစ်ဆိုတဲ့ဥစဉ်လေးတွေဓမ္မစရိယတွေပါနေပြီးပြီးသားပါပဲ150ကျော်လောက်ရှိပါတယ်သူတို့ကိုယ်တိုင်ကလည်းအစင်လာကြီးနဲ့ရှင်းပြောရင်တော့ပထမဘွဲနဲ့လှုပ်ရှားနေတာဆိုတော့ပထမဘွဲနဲ့လှုပ်ရှားနေတာဆိုတော့တို့ပါပထမဘွဲရောက်တိုင်းလင်းတို့တာ900လို့ဒီပင်လင်းဘာလို့ဒီပထမကိုနားမလဲပဲအတန်ကြားကမျှဖြင့် နောက်ဆုံးဘဝမှာရှင်သာရိပုတ္တရာရဲ့တပည့်တွေဖြစ်ပြီးတော့ဘာလဲဖြစ်လဲရဟန္တာတွေဖြစ်ကုန်တယ်ဆိုတော့အဘိမာနဲ့သစ္စာလေးပါးသိတာပုဂ္ဂိုလ်ဆိုတာမရှိဘူးဆိုတဲ့စကားလုံးကသူကတော့အတော်ယဉ်လွန်းတယ်လို့ထင်ပါတယ်ဆိုပြီးတော့သူတို့ဆွေးနွေးကြတာအဲဆွေးနွေးကြတော့ဦးစင်းကလည်းနည်းနည်းလူကြီးအကူကြီးခေါ်ရတယ်ကိုယ်တိုင်သိတာကိုကိုယ်နဲ့ပြောလို့မရဘူးတခါတခါမှဗမာစကားရှိတယ်ဦးစင်းတို့အလင်္ကာတဲ့တုန်းက ကြောက်ကြီးရငါးခုမှကွန်လွတ်တယ်တဲ့ဘာလဲတော့ကြောက်ကြီးရငါးခုမှကွန်လွတ်တယ်ဆိုတော့ကိုယ့်ရဲ့ဂုံသိက္ခာကြီးတဲ့ပုံကိုယ်တွေအောက်ကိုကိုကငါးဖြစ်နေခေါ်လိုက်မှဟိုကကွန်ကပြက်နေပြီဒါတော့ယင်သိလွတ်နေဆိုတာဥစဉ်ပေါ်မို့လို့အမှားတော့ဒါမိစ္ဆာဒိဋ္ဌိပဲလို့ပြောချင်တာအဲဘုံဘောဆရာတော်ကြီးရှိတယ်ဥစဉ်တို့ဆရာတို့တပည့်နောင်တော်ကြီးပဲအဲဆရာတော်ဆရာတော်ကြီးရှိကိုဥစဉ်ကချိန်မြဲအဲ့ဒီမှာဖုံးဆက်လို့ရတယ်ဥစဉ်တို့ဒီဒီဥစဉ်တို့ပခန်းဆက်တွေရဲ့ဆရာစင်ဆက်က သစ်ပင်လွတ်နဲ့ပတ်သက်လာမာရီကြောက်ရရှိပြီပဲဆရာတစ်ပတ်ဆင်ဆင်အရေးကြီးလို့ဆိုရင်မပြောဘူးအဲဒါစဉ်ကလှမ်းပြီးတော့သူနာသူ့အဆောင်ရှောက်ဦးစင်းရှင်ဖုန်းခေါ်လိုက်တယ်။ဘာလို့ဆိုဆရာတော်နဲ့မှပြောလို့မှပြောလို့ဖြစ်မှာမို့လို့လို့ဆရာတော်ကိုရှောက်ရှင်လို့ပါဆိုတော့ဆရာတော်ကိုဖုန်းပေးလိုက်မယ်ဖုန်းပေးတော့သိတယ်ပြောဥရိယပါလေတဲ့ဒီပြတော့ဒီကခုနတိုင်ပဲပြောပြတာပါဟောနာအဘိမာန်နဲ့ပွင့်တဲ့ဖရားလည်းမရှိဘူးအဘိမာန်နဲ့ အရိယသစ္စာလေးပါးသိသွားတဲ့အရိယာလည်းမရှိဘူးလို့အဲ့လိုပြောတယ်ဗျာအဲ့ဒါနဲ့ပတ်သက်လို့တချို့ကသဘောမကျလို့ဆိုတော့အဟုတ်တယ်လေတဲ့ဒါကဝေနေရတွေသိဖို့ဟောတာမဟုတ်ဘူးအဲသူကတော့တဲတီဆရာတော်လားမသိဘူးဆရာတော်ကြီးတပါးရေးထားရှိတယ်သရဝါတို့၏အလိုအစ္ဆန်တရားဇေဝါရဏအလေအထုံပေါ်၌စံကြီးတမြင်မြမငဲ့မှု၍တပိဋ္ဌဉဏ်တော်ကြီးအစွမ်းပြရန်တတ်တတ်တာ ဟောတော်ဒေသနာလို့ကိုအဲ့ဆရာကြီးကရေးထားတာပါတဲ့အဲ့လိုပြောတော့ဒါဆရာကြီးကိုယ်တိုင်ပြောတာဆိုတော့အနန္တမှာဥစိကိဏတော့လည်းရှိပါတယ်။သူတို့ကဘာမှပြောတော့ဘူး။အဲ့ဒါထပ်ပြီးတော့ဈေးစစ်လိုက်တယ်ဥစိကိဏဒီလိုဆိုရင်တပြည့်လို့ဗဋ္ဌာန်နေရွတ်နေသေးနေတာအဘိမာတွေသေးနေတာဘာကျိုးမှမရှိတော့ဘူးလားဖျားတယ်။အဲ့လိုပြောတော့အာမဟုတ်ဘူးလေတဲ့ဥစိကိတဲ့ဝိသုဒ္ဓိမေကိုကြည့်လိုက်ပါတဲ့ဝိသုဒ္ဓိမေဉာဏ် ကန္တမှာသီလပိုင်းတမာတိပိုင်းပညာပဲပညာကန္တမှာပစ္စယပရိက္ခဉာဏ်ဆိုတဲ့နေရာမှာရှိနေမယ်ပစ္စယပရိက္ခဆိုတာဒီကိုရှုရင်းမြင်ရင်ထင်လာတဲ့အာယုံဟာမင်းကပြောတယ်ပရိသတ်သမုပ္ပတ်ဘောပေါ့ဘယ်အကြောင်းကြောင့်ဘယ်အကျိုးဖြစ်တာလဲဆိုဥစ္စနုဆိုရင်လွယ်လွယ်လေးပဲအကြောင်းအကျိုးဆက်လိုက်တာပဲเนาะဝင်လေထွက်လေရှိချင်းကြောင့်ဖြီဆိုတဲ့အကျိုး ထိဆိုတဲ့ရုပ်ကဖြစ်တယ်ဒါကအဲ့ထိရဲ့သိစရာလေးပေါ့ထိဆိုတာလေးရှိလို့သိတယ်ဆိုတဲ့နာမ်ဖြစ်တယ်ဒါတော့ပဲအချင်းချင်းလေးပဲเนาะဒါပေမဲ့အကြောင်းကြောင့်အကျိုးဖြစ်တယ်ဘယ်တကူရှင်ကမှဖန်ဆင်းထားတာမရှိဘူးခိုင်မြဲတဲ့အရာလည်းမရှိဘူးလို့သဘောပေါက်ရင်လုံလောက်တယ်အဲ့ဒီကန္တမှာတဲ့အများစုကတော့ခုနလိုပဲကိုသိတဲ့အကြောင်းအကျဉ်းလေးပဲဟောနိုင်တယ်အဲ့ဒီပုဂ္ဂိုလ်တွေမရဖို့ရလို့နောက်ဆုံး အရတဘုဘောယဟနာဖြစ်ရင်လည်းပဲအရန္တေတုအညတရောယဟနာထဲမှာ တပါးပါဝင်ဖြစ်တယ်ဆိုတော့အရေးအတွက်လောက်ပဲဖြစ်ပါတယ်တဲ့ဒါပေမဲ့အဘိမာဒေသနာတွေကိုလေ့လာ သင်ကြားမှုတဲ့ပုဂ္ဂိုလ်အထူးအဖြင့်ပရိသတ်သဘောပန်နဲ့ပဋ္ဌာန်းလိုကြောင်းကျိုးဆက်ဒေသနာတော်ကြီးတွေကိုသင်ကြားမှုတဲ့ပုဂ္ဂိုလ်နားကြားမှုတဲ့ပုဂ္ဂိုလ်လေ့လာမှုတဲ့ပုဂ္ဂိုလ်ရွတ်ပတ်တရစေတာလည်းအပါဝင်ပါပဲ။ အဲ့လိုပုံကိုယ်ကြီးကတော့တဲ့အကြောင်းကိုသိသိတဲ့အခါမှာအကြောင်းပေါင်းများစွာသိသိနေတယ်အကြောင်းပေါင်းနေသူများတဲ့ကြဲကြဲဝုန်းဝုန်းဦးဇင်းကဒီမှာဒီဒါမှတော့နာသီပြပေါ်မှာထိတိနောက်ကြတော့ထိတဲ့သဘောနဲ့သိတဲ့သဘောအဲ့တော့ထိသဘောလေးကဘာကြောင့်ဖြစ်တယ်လဲသိသဘောလေးကဘာကြောင့်ဖြစ်တယ်လဲလို့ဆိုရင် ထိတာကိုပဲသိနေတဲ့အချိန်မှာကမသိဘူးဆိုတဲ့အဝိဇ္ဇာပျောက်သွားတယ်အဲ့တော့အဝိဇ္ဇာချုပ်သွားတဲ့အခါကျတော့ သူ့နောက်ကသင်္ခါရလည်းမလာတော့ဘူးအဲ့ဒီအချိန်မှာကံနေပြုတ်နေတာမဟုတ်တော့ဘူးသင်္ခါရရှုပ်သွားတော့ပရိသန်နေဝိညာဉ်နေချုပ်တယ်ပရိသန်ဝိညာဉ်ရှုပ်တော့ဘာလို့နာမရူပချုပ်တယ်အစုံအစဉ်အတိုင်းပဲအဲ့လိုနဲ့နောက်ဆုံးမှာဇာတိနေတော့ပရိသန်နေအစ်စ်နေတယ်ဇာတိလည်းချုပ်သွားတာပဲလို့ဒီချုပ်ပုံလေးပေါ်မှာကြည့်ပြီးတော့ပရိသတ်သောမတ္တမဆို12ချက်လောက်အကြောင်းရှာပြနိုင်တယ်ပဋ္ဌာန်းကျွမ်းကျင်တဲ့ပုဂ္ဂိုလ်ကအဲ့ဒီတဲ့အကြောင်းအပေါင်းများစွာ ရှာပြီးတော့ပြနိုင်တယ်တဲ့အဲ့လိုပြနိုင်တယ်လို့ကျွန်တော်ဒါဝိသုဒ္ဓိမေပါဖွင့်ထားတာဆရာတော်ကြီးကဖုန်းနဲ့တတတိပြောတယ်အဲ့လိုပစ္စယပရိက္ခညာမှာအကြောင်းပေါင်းများစွာကိုသိသိနေတဲ့ပုဂ္ဂိုလ်ဟာဉာဏ်ရည်အပြည့်စုံပုဂ္ဂိုလ်ဘာပုဂ္ဂိုလ်တော့ဉာဏ်ရည်ပြည့်စုံပုဂ္ဂိုလ်ဖြစ်တဲ့အတွက်အောက်မတ်တွေဖို့ဒီဒိဋ္ဌအစင်မှာမတိတာပဲနောက်ဆုံးယဟနာဖြစ်တဲ့အခါမှာတော့တဲ့သူကပฏิတံပိတာပတ္တယဟနာလို့ခေါ်တယ် ဘာလို့ပဋိသင်္မိတာပတ္တဆိုတာအလိုလိုသိတဲ့အစွမ်းလေးချက်နဲ့ပြည့်စုံတာအဲ့ဒါဘာလို့ဆိုရင်အထပဋိသင်္မိတာအထပဋိသင်္မိတာဆိုတာအနိဋ္ဌဘေကိုသိတယ်နော်ဘုရားဟောပါဠိတွေကိုကြည့်လိုက်လေသူကအဓိပ္ပာယ်ကိုတန်းသိတယ်ဘုရားဟောပါဠိတွေမဟုတ်ဘူးတခြားပုဂ္ဂိုလ်တွေပါဇက်ကပြောလိုက်ရင်လေသူဘာပြောချင်တာဆိုတာသိတယ်အဲနောက်ဆုံးဦးဇင်းတို့ဆရာသမားတွေပြောတာတော့တရိစ္ဆာန်တွေအော်ရင်တောင်မှဒီအော်တဲ့အတာဟာဘာကြောင့်ဘာရွေတယ်ဆိုတာသိတယ်ပေါ့နော် တချို့ကဖះတော်ရဟနာတို့ကတိရစ္ဆာန်စကားတတ်တယ်လို့ပြောနေတာတိရစ္ဆာန်မှာစကားမှမရှိဘဲနဲ့မတတ်ပါဘူးဖះတော်ရဟနာတို့လည်းတိရစ္ဆာန်စကားတတ်တာမဟုတ်ဘူးဘာလဲပဋိသမ္မိတာပတ္တရောက်သွားပြီဆိုရင်တိရစ္ဆာန်တွေអော်လိုက်တဲ့အတန်ကိုကဘာလို့ဆိုတာသိတယ်ဒါသူတို့လည်းသူတို့အတိုင်းတာနေပြည့်ပြည့်စုံသိတာပေါ့ကျွန်တော်ကမသိဘူးလားဆိုတော့ကိုရင်ကခွေးអော်ရင်ကိုလူသိန်းလာလို့ဟောင်းတဲ့အတန်လားအစားစားလို့ဟောင်းတဲ့အတန်လားခွေးခွေးချင်းမန်းနေတဲ့အတန်လားတော့တော့သိတာပဲ ခွေးစကားတတ်လို့သိတာမဟုတ်ဘူးမဟုတ်တော့သူ့အဓိပ္ပာယ်ကိုနားလည်လို့သိတာဒီလိုပါပဲဖျရဟနာတို့ကတိရစ္ဆာန်စကားတတ်လို့မဟုတ်ပါဘူးတိရစ္ဆာန်တွေအော်တဲ့အတန်ကိုလည်းသိတယ်အဲ့ဒါအတ္တပရိတံပိတာပေါ့နော်တခြားဘယ်လိုလူမျိုးကြားတွေမဆိုလည်းပဲပြောရင်သူတို့သိနိုင်ပါလိမ့်မယ်အဲ့ဒီအတွက်လည်းပရိတံပိတာရှိပါတယ်တို့အတ္တပရိတံပိတာဓမ္မပရိတံပိတာဒါသိအောင်လို့ကောင်းတာအဲ့ဒီယန္နာဘုရားယန္နာဖြစ်လိုက်တာနဲ့ဘုရားဟောတဲ့ဘေးကတရားတော်တွေအကုန်လုံးကိုကြက်မှတ်စရာမလိုပဲနဲ့ အဲ့လိုရသွားတာဓမ္မပရိသမိတာလို့ခေါ်တယ်နော်အဲဒါဥစ္စာတို့ကိုယ်တိုင်မကြုံဘူးရင်ယုံမှမဟုတ်ဘူးဗျာသူလည်းမသိဘူးပဲနဲ့တတ်တယ်ဆိုတာလေဥစဉ်ဖန်တမယဆရာတော်ကြီးကြောင်းနာသွားနေတော့ကအဲ့နာမှာပို့ဥစဉ်နေတပါရှိသူတရားပဲအထုတ်တာအဲသူကလည်းကဟိန္ဒူတွေပါတွေကိုရဲ့လမ်းစဉ်နေအထိုက်လျောက်ယုံပါတယ် တရားထုတ်ပြီးတော့တလားခွဲလောက်ရှိတဲ့ခါကျတော့ဒီဟိန္ဒူအိန္ဒိယမျိုးသားတွေလာတာသူတို့ပြောတာကိုသူနားလေတယ်နောက်ဘလောက်တော်ဆိုတော့သူတို့ကတပတ်လောက်နေရဆိုတော့လင်္ကာရအောင်နေတဲ့ခါကျတော့သူတို့ကိုကိုပြန်ပြောနိုင်တယ်ဒါမှမဟုတ်ကလားစကားတစ်ခုမှမသိဘူးမသိဘူးဒါတကယ်တော့ဒီပဋိသမီတာပတ္တယဟနာဖြစ်တာမဟုတ်ဘူးတမာတိစွမ်းအားကောင်းနေရင်လည်းကိုတချို့သိတယ်ပေါ့နော် တကယ်ယန္နာပုဂ္ဂိုလ်ဖြစ်သွားပြီဆိုလို့ရှိရင်တော့ဓမ္မပရိသမီတာပြောတဲ့စကားတွေလည်းသိတယ်ပြီးရင်နိရုဒ္ဓိပရိသမီတာဆိုတာဘာသာစကားတိုင်းကိုသိတယ်သင်စရာမလိုဘူးအလုံးကြောင်းမှာမြတ်စွာဘုရားဟာဘယ်လိုလူမျိုးတွေဘယ်လိုဒေသတွေပြောပြောအဲ့ဒီကိုရောက်သွားပြီဆိုလို့ရှိရင်သူတို့ပြောတဲ့စကားကိုလည်းသိတယ်သူတို့နားလည်အောင်လည်းသူတို့ဘာသာနဲ့ဘုရားကပြန်ပြီးတော့တရားဟောလို့ရတယ်အဲ့ဒါကိုဗာပရိသမီတာဟောလို့ဆို နိရုဒ္ဓိပရိသမီတာနောက်ဆုံးတော့ပฏิဘာနာပရိသမီတာဆိုတာဘလောက်နည်းနည်းတဲ့တရားစကားဖြစ်ဖြစ်သူတို့မှနားမနေတယ်ဆိုတာဘာမှကိုမရှိဘူးအပြည့်စုံနားလည်နိုင်တယ်အဲ့အဆင့်ရောက်တဲ့ညာကိုကြတော့အဲ့ဒီယန္တာကိုပฏิတံပိတာပတ္တယန္တာခေါ်တယ်အဲအဲ့လိုဖြစ်နိုင်ဖို့ဆိုရင်တော့အခုနဉာဏ်စွမ်းပြဒေသနာတော်ကြီးဖြစ်တဲ့ပဋ္ဌာန်းဒေသနာတော်ကို အစပဋ္ဌာန်းအစရှိတဲ့အဘိဓမ္မာတေသနာတော်တွေကိုသင်္ဟန်လေးကျက်နာယူမှုပြုထားတဲ့ပုံကိုယ်တွေမှာအဲ့ဒီအကျိုးရှိတယ်လို့တဲ့အဲအဲ့လိုဗမောဇာကြီးကရှင်းပြရတော့မှဥစိကလည်းဝမ်းသာလည်းလေဖျားရတယ်ဘာလို့ဆိုတော့တပြိတော့ဒီနေ့ပဋ္ဌာန်းဖွင့်ပွဲသွားပြီးတော့အဖွင့်တရားဟောမှာတဲ့တော့ဒီနေ့ညအဲ့ဒါဆိုရင်ဒါကိုဟောရုံပဲလို့သူအဲ့လိုပြောပါတယ်အဲ့တော့အဘိဓမ္မာတေသနာတော်ကိုစဉ်းစားတွေးခေါ်ဖို့နဲ့ပတ်သက်လို့ဟောတဲ့ ဒီနာရစဉ်းစားတွေးခေါ်နိုင်ရင်စဉ်းစားတွေးခေါ်ပါသူ့ကိုစဉ်းစားတွေးခေါ်တတ်မှသူ့ကိုတတ်မှမဖို့ရမှာတော့မဟုတ်ဘူးဒီတိုင်းပဲဘုရားပြောတဲ့လက်နာကျင့်သုံးစရာကိုကျင့်သုံးခြင်းဖြင့်မဖို့ရပါတယ်ဒါပေမဲ့သူ့ကိုတင်တဲ့ပုဂ္ဂိုလ်ကတော့အလကားဖြစ်တော်မလားဆိုတော့မဟုတ်ဘူးဉာဏ်ရင်ချင်းအထောက်အကူဖြစ်တယ်အခုနလင်းတို့သား900တို့လည်းဒီအဘိဓမ္မာကြောင့်မက်ဖို့ရတာတော့မဟုတ်ဘူးအဘိဓမ္မာဒေသနာလေးကိုနားလဲရတဲ့အတွက် ဉာဏ်ပညာကြီးရင့်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒီဖျားလက်ထက်မှာအဲ့တော့ဖျားလက်ထက်ကဒီတာဝကတွေဆံရဆံရဆရာတော်ကြီးတွေလို့ခေါ်မှာမထေရကြီးတွေရှိကတ်တဲ့အခါမှာဉာဏ်ပညာထက်တဲ့အုပ်စုကဉာဏ်ပညာဣတရက်ရတဲ့ရှင်သာရိပုတ္တရာရှိမှရှင်းပြကြတယ်ရှင်သာရိပုတ္တရာတပည့်တွေဖြစ်ကြတယ်ပေါ့နော်အကျင့်စရဏဒုတိနေကိုဝါနာပါတဲ့ယဟန်တွေကရှင်မာကတ္တပရဲ့တပည့်အဖြစ်ခိုင်းပြီရှင်မာကတ္တပက အကျင့်ဆရာကြီးနော်ကျန်တဲ့ပုံကိုယ်တွေကတော့လေဒီလိုပဲဟောရေးပြောရေးဝါနာပါရင်ရှင်ပုံနာတော့ပါတော့ဆင်ရဆင်ရကြွန့်ကျင်တဲ့ပုံကိုယ်တွေရှိပါတယ်အဲ့လိုသွားကြတာပေါ့လူမှုဆက်ဆံရေးဝါနာပါရင်လည်းပဲရှင်အနန္ဒာရှိသွားမှာပေါ့ဆင်ရှင်အနန္ဒာကတော့ဘုရားခေတ်ကတကယ်ကို social welfare ပဲတကယ်ဆက်ဆံရေးပြည့်ပြည့်တဲ့ပုံကိုဘယ်သူနဲ့မှထော်လောကန်းလားမလှုပ်လဲမလှုပ်ဘူးလှုပ်လဲမလှုပ်ချင်ဘူးဒါကြောင့်ဘုရားကိုအလှုပ်ပြည့်လျှောက်တဲ့အခါသူမလို့ မကျင်တဲ့စုတွေဖြောက်ပြီးတော့လိုချင်တာပြောပါအောင်ဆိုတော့တကယ်လို့များတပည့်တော်ရှိကိုရောက်ဝေးကလာပြီးတော့မြတ်စွာဘုရားနဲ့တွေ့ခွင့်ပေးပါလို့တောင်းပန်ခဲ့လို့ရှိရင်တပည့်တော်ကအရှင်ဘုရားမြတ်စွာဘုရားကိုတဆင့်တောင်းပန်ပါမယ်အဲ့လို တောင်းပန်တာကိုတော့မငြင်းမှန်တယ်လို့ပြောတာငြင်းလိုက်လို့ရှိရင်ဟိုအဝေးကလာတဲ့ဧည့်သည်တွေအတွက်အမောပြည့်စရာမရှိလို့အဲ့လိုလူမျိုးဆက်ဆံရေးမှာပြည်လဲပါတယ်အဲ့လိုပြည်လဲတဲ့ပုံကိုယ်တွေကလည်းရှင်အနန္ဒာရဲ့တပည့် ကံယူသွားတာပါပဲအခုလည်းပဲဉာဏ်ပညာကြီးမှလို့သူတို့ကရှင်သာရိပုတ္တရာရဲ့တပည့်ဖြစ်တယ်ရှင်သာရိပုတ္တရာရဲ့တပည့်ဖြစ်သောကြောင့်ဒီပဒံပဋ္ဌာန်းဘာဝအဘိမာဒေသနာတော်ကြီးကိုမြတ်စွာဘုရားကဒါဝိနာနတ်ပြည်မှာဟောတယ်အဲဆွန့်ခါချိန်မှာဆင်းလာပြီးတော့ရှင်သာရိပုတ္တရာကိုအချင်းချင်းအချင်းချုပ်ပြန်ဟောတယ်အခုလက်ရှိဗိရိကထဲမှာဥစဉ်တို့ရွတ်နေတဲ့ပဋ္ဌာန်းကအဲ့ဒီအချင်းချုပ်နာခံရတဲ့ရှင်သာရိပုတ္တရာက သူလောက်တော့ညာမတက်ဘူးဖြစ်တယ်သူတပည့်ခုနကလင်းလို့သားဖြစ်ခဲ့ဘူးတဲ့ရန်900တဲ့ကိုကျတော့မကျင်းမကျင်းပြန်ဟောတယ်အဲ့လိုဝိမာရီနာကိုအသစ်ထပ်ပြီးတော့ဟိုတုန်းကအတန်လောက်သာကြားရတဲ့လင်းလို့သားဘွားကနေပြီးတော့ခုအတန်ကောအဓိပ္ပာယ်ကောထိုက်ရောသိတယ်အဘိမာကိုနာရတဲ့ကသူတို့ညာပုံပြီးတော့ပွင့်လင်းတယ်အဲတိက္ကပုဂ္ဂိုလ်ခေါ်တာပေါ့နော်ထက်မြတ်တဲ့ပုဂ္ဂိုလ်ဖြစ်သွားတာပဲဒါပေမဲ့ အဲ့ဒီဗိမာကိုနာပြီးတော့မက်ဖို့ရလားဆိုရင်တော့မရဘူးအဲ့ဒါလည်းဥစ္စာတော့တိတ်ပြီးတော့မရှင်းဘူးတဲ့ဥစ္စာဘုရားပါတယ်ဒီမြတ်စွာဘုရားရဲ့စကားတွေကတခွန်းဆိုတခွန်းပဲတတိပဋ္ဌာနာသုံးပါဧကာယနောအယံဘိခွေမေကောတတ္တနာဝိတုဒ္ဓိယတတ္တနာဝိနည်းတတ္တဝါတို့တော့ဝိတုဒ္ဓိယကိလေသာစင်ကြယ်ဖို့ဆိုရင်ဧကာယနောဒီတတိပဋ္ဌာန်၄ပါးဆိုတဲ့လမ်းကြောင်းတစ်ကြောင်းပဲရှိတယ် တခြားနီးရှိကိုမရှိဘူးသောပါလားအဲ့ဒါဆိုတော့အကုန်လုံးဟာတကယ်တော့မမဲ့ဖို့သိပြီးအရိယာဖြစ်တယ်ဆိုရင်ဘာနဲ့လားဖြစ်ရမလဲတတိပဋ္ဌာန်ကိုပွားများခြင်းဖြင့်သာဖြစ်ရမယ်အခုမနေ့ကအထိဓမ္မစကြာကိုအစစအဲ့ဒါကြောင့်ဓမ္မစကြာကိုဖတ်တဲ့ကဖြည်းဖြည်းလေးစဉ်စဉ်စားစားကြည့်ကြည့်ပါဓမ္မစကြာကိုပွားများနေတယ်ကိုကြည့်ပါမနေ့ကပါတော့ပြိမိသူစတုသူရဲ့သစ္စေသူဧဝတိပရိဝတ္တံ သစ္စာတစ်ခုတစ်ခု၌သုံးလွှာသုံးလွှာရှိသောဒွရတာကာရံအရှင်းရ32ပါးရှိသောသစ္စာ၄ပါးကိုသစ္စာ၄ပါးပေါ်၌ယထာပဒဉာဏတတနာဟုတ်တိုင်းမှဆိုသိတဲ့ဉာဏ်ဒီပါတော့သူဝိတုဒ္ဒံစင်ကြယ်ပြီအအရှင်းရ12ပါးလုံးအပြည့်စုံသိပြီမှသူမှာကိတ္တစင်ကြယ်တော့အရှင်းရ12ပါးထဲမှာ မက္ကသစ္စာရဲ့အချင်းရာ၃ပါးကိုကြည့်လိုက်ရင်ပထမတော့ကဒါဟာနိဗ္ဗာန်ရောက်ကြောင်းလမ်းကောင်းအမှန်ပဲလို့သိတာသစ္စာညာထိုလမ်းကြောင်းမှန်တဲ့ပတ်သက်ရင်ကိုလိုရမယ်တာဝန်ကကိစ္စညာငါပါတော့ဘာဝိတ္တပါပွားရမယ်ပြီးရင်တတိယအလွာကအဲ့ဒီပွားမယ်တရားကိုဘာဝိတ္တပွားများပြီးပြီလို့ပြောမှအချင်းရာဘယ်နှပါးရှိပြည့်စုံတော့12ပါးပြည့်စုံတယ်เนาะနောက်ဆုံးမေဃသစ္စာရဲ့အချင်းရာ အဲ့လိုပြည့်စုံမှငါကိရိတာစင်ကြင်ပြီးတော့ဖះဖြစ်တယ်လို့ပြောသဖြင့်ဖះလည်းပဲဘယ်လိုလုပ်ပြီးတပ်ပြီးလဲညာရတော့ဆိုဒီတတိပဋ္ဌာန်ကိုပွားလို့ပဲဘာပွားလို့ပဲတော့မဂ္ဂသစ္စာထဲမှာတတိပဋ္ဌာန်ဆိုတဲ့စကားလုံးမပါဥစဉ်ကဥစဉ်တော့တတိပဋ္ဌာန်မပါဘူးလို့ထင်နေတာဒီမဂ္ဂမဂ္ဂရှင်ပါမဂ္ဂသစ္စာကိုမဂ္ဂရှင်ပါဆိုရင် အုပ်စုအပြင် ခွဲလိုက်တော့စုလိုက်တော့ဘယ်နှစုလို့သုံးစုပါလေသီလမဲ့ခင်တမာတိမဲ့ခင်ပညာအဲ့ဒီမှာစပြီးတော့အထုတ်ရင်ဗာမဲ့ခင်အဲ့ဒီတော့တော့လွတ်ရအောင်လုပ်ပြနော်အဟောမှာပညာကပထမအကျင့်မှာတမာတိကပထမအဖြစ်မှာသီလကပထမ ဆိုတော့မက္ကင်7ပါးမှာပထမဆုံးစပြီးတော့ဘယ်ကကြိုင်ရမလဲဆိုရင်တမာတိမက္ကင်3ခုဟာတမာတိမက္ကင်3ခုစလိုက်လို့တမာတိမက္ကင်ကစဖြစ်မှာတော့မဟုတ်ဘူးဘယ်ကစဖြစ်မှာတော့သီလမက္ကင်ကစဖြစ်မှာဘယ်ကစဖြစ်မှာတော့သီလမက္ကင်ကစဖြစ်မှာဒါပေမဲ့သီလမက္ကင်ဖြစ်အောင်လေဒီတမာတိနဲ့ပဲလောက်ရတာမလို့တမာတိမက္ကင်ကိုစအထောက်ရတာဦးဇင်းတို့ဒီဗုဒ္ဓဘာသာတွေသီလယူသီလယူတာနဲ့ဥပုသ်ဆောင်တာတော့ဟိုနေ့ကကွဲအောင်ပြောလိုက်ပါပြီเนาะ အဲသီလရည်သိဖြစ်စေဥပုသ်ဆောင်နေဖြစ်စေအဆုံးမှာအပမဒေနာတမ္မာဒေထဆိုတာဘာပြောတာလဲတတိနဲ့ပြည့်စုံစေသားဆိုတာတတိပဋ္ဌာမကင်းစေနဲ့လို့ပြောတာအဲဒီတမာတိမဲ့ခင်၃ခုတတိဥဆောင်တဲ့တမာတိမဲ့ခင်၃ခုနဲ့ပြည့်စုံစေကြလို့ပြောတာဘာဖြစ်လို့ဆိုတော့ဒီတမာတိမဲ့ခင်၃ခုနဲ့ပြည့်စုံနေမှဒီသီလကခိုင်မြဲမှာစင်ကြယ်မှာသဘောပါလားဒီတမာတိမဲ့ခင်၃ သုံးခုတည်းဟာအထူးဖြင့်ဥဆောင်တဲ့တတိဆိုတာတစ်ချက်လွတ်လိုက်လို့ရှိရင်ဒီသီလကလည်းဘာဖြစ်သွားမလဲတတိနဲ့စောင့်မှသီလလုံတယ်ဆိုရင်တတိမစောင့်ဘူးဆိုရင်ဒီသီလဘာဖြစ်သွားမလဲလို့တခါခါဆိုတော့ဟိုစကားဒီစကားပြောရင်ကနေတော့ပခုံးရှင်လာနာတဲ့ဖြန်းဆိုချထလိုက်တယ်ပြီးမှဟဲဖြန်းထလိုက်တော့တတိကသီလကဘာဖြစ်သွားလို့ပြတ်သွားပြီဘာလို့ပြတ်သွားဆိုတော့ ဟဲမေ့လို့ဟဲငါသီလာကြီးနေတယ်နော်ဘာလို့ပြတ်ထားလဲဆိုမေ့လို့ပြတ်ထားအဲ့ဒါတတိလို့ရင်သီလာကလည်းမစင်ကြင်နိုင်ဘူးပြတ်နိုင်တယ်ဒါကြောင့်သီလာကစဖြစ်ရမယ်ဆိုမဲ့သီလာဖြစ်ဖို့လည်းဘာနဲ့အားထုတ်ရမလဲတမာရီနဲ့ပဲအားထုတ်ရမှာပေါ့အဲ့တော့တမာရီခိုင်းမာလာဖို့ဆိုရင်လည်းပဲဒီတမာရီတွေကတတိနဲ့ဝိရိယပါပဲအကြီးကတော့နော်တတိဝိရိယနဲ့အားထုတ်မှတော်တော်လေးအချိန်ကြာမှတမာရီဆိုတာဖြစ်တာပါ စပြီးတော့တရားအားထုတ်ရင်အချိန်ပိုင်းနဲ့မပြောနဲ့အချိန်ပိုင်းနဲ့ပြောမယ်ဆိုရင်တော့တစ်ချိန်တစ်ချိန်နဲ့စိတ်ကတည်ငြိမ်မှုမရနိုင်ဘူးအရင်အလေးချင်းရှိမှတချို့ဆိုတရက်နှစ်ရက်နဲ့မရဘူးတချို့ဆိုတပတ်လောက်နေလို့ကိုစိတ်ကစောက်တရားမရသေးဘူးဒါကြုံနိုင်ပါတယ်လူတိုင်းကြုံပဲလရှိပြီးတော့လည်းဒီလိုကြုံနိုင်တာပါပဲเนาะဒါတော့အဲ့တော့အကျင့်မှာပါတော့ ဘယ်ကစရမှာလဲဆိုရင်တမာတိမဲ့ခင်ကစအောင်တမာတိမဲ့ခင်ကတမာဝါမဆိုတဲ့ဝိရိယတမာတတိဆိုတဲ့တတိဒီနှစ်ခုကအဓိကလုပ်နေတယ်ဆိုတော့တတိကစလုပ်လို့အဲ့တော့တတိတမာတတိတမာတတိဆိုတာဘာလဲဆိုတော့ဒီဓမ္မစကြာကိုအကျယ်ချဲ့ပြရာဖြစ်တဲ့မဟာတတိပိဋကနာတော့ကြတော့ဒါတွေကိုအသေးစိတ်ပြောတယ်နော်တမာတတိဆိုတာဘာလဲဆိုရင်တော့ဣဒ္ဓဘိက္ခွေဘိက္ခုကာယေ ကာနုပတိဝေနာတုဝေနာနုပတိစိတ်ဓာတုစိတ်တေစိတ်ဓာနုပတိဓမ္မေတုဓမ္မာနုပတိဝတိအယံဩစတိဘိက္ခွေတမ္မာတတိတမ္မာအဲ့ဒီမှာတမ္မာတတိဆိုတာတတိပဋ္ဌာန်၄ပါးပွားများတာပဲလို့ပြောတာဘာလို့ပြောတာလဲ၄ပါးပွားများတာသူကိုယ်တိုင်လည်းဒီတတိပဋ္ဌာန်၄ပါးပွားများလို့သိတယ်ကျန်တဲ့ပုဂ္ဂိုလ်တွေကိုလည်းပဲကိရိတာစင်ကြယ်ခြင်းဘာလို့ ਆ နော်ဒီတတိပဋ္ဌာန်၄ပါးပဲပွားများပဲ ဒီသတိပဋ္ဌာန်၄ပါးသာလျှင်တတ္တနာဝိတ္တတိယတရားရရဲ့တန်တာမှာကိရိတာတွေစင်ကြယ်သွားဖို့သောကပရိဒေဝနံသမတိကမာယဝမ်းနေရခြင်းဝမ်းနဲ့ပူဆွေးရခြင်းနဲ့ငိုကြွေးရခြင်းတို့ကို လူမြောက်နိုင်ဖို့အဲတော့ဒီမှာခက်မြန်မြန်လေးတရားရတော်တဲ့ပုဂ္ဂိုလ်တွေဘုရားရှင်တက်တက်လာရှိပါလေဥမာတန်တရီအမှတ်ကြီးဆိုရင်တော့အားလုံးကြားဘူးတယ်မလားရှင်မဲတမောင်ဇာထုတ်တော်ရှိပါတယ် နော်စစ်ပွားအောင်နိုင်တဲ့အတွက်သူ့ရှင်မင်းက9ရက်ရှင်မင်းလောက်ခွင့်ပေးတယ်အဲသူကလည်းပဲပြည်သူဘရင်ဆိုတော့တော်တော်ကြိုးစားပါတယ်9ရက်လောက်ခွင့်ရရင်9ရက်အပြည့်ငါတော့စိန်ခံပြီးတော့ပျော်လိုက်မဟာဆိုပြီးတော့ကာဘွေးတွေမျိုးမျိုးနဲ့သူသဘောကျတဲ့ကချေတဲ့မလေးနဲ့ဒီတိုင်းပဲတော့စားပြောပါတာခုနှစ်ရက်မြောက်နေကြတော့ဒီကလေးမကြီးကရုပ်တရက်တည်သွားတာဘာဖြစ်လို့တည်တာဆိုတော့ဥစဉ်ကတော့ မစားမတော့သလိုပဲဘယင်ကအလိုက်ကန်းဆုံးပြီးဆိုရလိုက်ဆိုခိုင်းလိုက်တွဲကလိုက်လုံနေဒီကောင်မလေးလေဖြတ်သေးသွားတာဖြစ်မှာပါပဲနော်အဲ့ဒါနဲ့အဲ့ကျတော့သူကတော်တော်သဘောကျနေတော့ဘုရားရှင်ကိုပွေပြီးတော့ပြေးတာဒီအလောင်းကြီးကိုပိုက်ပြီးတော့အဲ့သူ့ကိုတော်တော်ကိုတော့ကဖြည့်စင်းတာဘုရားကအဲ့ဒီမှာလည်းပဲပြောလိုက်တာတွေကတူတူလေးဗျမင်းအရင်ကဟာကြီးကမရှိတော့ဘူးလေနောက်ဆိုတာမရောက်သေးဘူးတဲ့ အခုရှိတာမင်းလက်ထဲကဒီအခြေသေးမှလေးပြောမင်းကိုယ်တော်နဲ့အခုငါလို့ပြောလိုက်တဲ့မှာမင်းပါဇက်ကအတန်ထွက်တဲ့အချိန်မှာအဲ့ဒီငါလို့ပြောတာတွေကမရှိတော့ဘူးအကြောင်းအားနဲ့သာဖြစ်ပြီးတော့ပြတ်သွားပြီဆက်နေတာက ဖြစ်ပြဖြစ်ပြအချိန်မရတဲ့ပြိဿသုံးပါလို့ပဲအဝိဇ္ဇာတဏအချိန်မကုန်သေးသမျှဘာလို့တော့ဆက်ဖြစ်နေတာပဲအဲ့ဒါလေးဟောလိုက်တာ ਨੇ တခါတည်းအလားရင်ပြစ်ချပြီးတော့သူချက်ချင်းအဲ့ဒီသူ့တော့ကတွေငြိမ့်သွားတာမဲ့ဖို့ဆိုပြီး တစင်းစင်းနဲ့မက်ဖို့စင်းစင်းကိုအပြောရတဲ့အခက်ခဲမှာပဲရသွားတာအဲ့ဒါဆိုရင်လည်းတရားနာရုံနဲ့ရတာလားဆိုတော့မဟုတ်ဘူးတဲ့အဲ့ဒီအခိုက်လေးမှာကိုသူကဒီသတိပဋ္ဌာန်၄ပါးကို ပွားနေလောက်အောင်ဒီဉာဏ်ပညာထက်မြက်တာเนาะဒီသူကရာမဖြစ်လို့တော့ဗောတာနာကောင်ရောက်လာလို့ရှိရင်ဉာဏ်ပညာထက်မြက်မှုမှာသူရရှင်ကလည်းမသေးဘူးရှင်သာရိပုတ္တရာနဲ့နင်လားငါလားလောက်ကိုရှိတာဘာလို့ရှင်သာရိပုတ္တရာလည်းပဲ ရှင်အတ္တစိမထေကယေရမဟိတုပပဝဒေတဟိတုတတကတောအာဟဆိုတဲ့အဲ့ဒီအခရာ16လုံးဟောလိုက်တာ ਨੇ အဆုံးမှာတခါတည်းသောတာပန်ဖြစ်သွားတယ်အဲ့လောက်စင်ញနိုင်စွမ်းရှိတယ်သူကလည်းဒီဇဘိုရီကျွတ်မှာရွာသမျှမိုးရေပေါက်တီတောင်တခဏချင်းနဲ့ရေနိုင်တယ်ဆိုတာဟိုဒါကတော့သူ့ကိုရှင်းကြည့်လို့တဲ့ပုံကိုယ်တွေဖွဲ့တာဖြစ်မှာပါပဲဥစဉ်တော့ဟုတ်တယ်မဟုတ်ဘူးလေညင်းစရာမလိုပါဘူးတို့တော့သိကြတာတော့ ဒီရှစ်မြတ်ကြီးဟာဉာဏ်ပညာအရာမှာအသာဆုံးဖြစ်တယ်လို့ပြောရမှာเนาะပြီးရင်ကျွန်တော်ဘာတူလဲပရိဒီဝငိုကြွေးခြင်းနှိမ့်ဆက်နေတာဆိုလို့ရှိရင်ကိတာဂေါရမီတို့လည်းရှိတယ်ဗဒါစာရီတို့လည်းရှိသူတို့လည်းပဲသိကြံညာကြီးဟောတာမဟုတ်ဘူးဗျတရားတွေသိများများဟောတာမဟုတ်ဘူးဥမာဗဒါစာရီကိုဟောတာဆိုရင်ဘုရားကတရားကိုဒါတိုင်းမဟောဘူးသူ့ကိုယ်သူတရားရှာခိုင်းတာ ကြားဘူးတယ်မလားဒီကလေးလေးကိုသူ့ဝိုင်းပြောင်နောက်နာယူလာတာဆိုတော့เนาะအဲ့မှာတော်တော်ကရုဏာအကျဉ်းနာရှိတဲ့အဖိုးကြီးနဲ့တွေ့တော့မှဟာဒီကလေးမကတူးစီတော်သားအတွက်ဒီဒီကျတော့ဒီဘက်လို့ဆိုတော့နှလုံးသွေးပြက်ခမန်းဖြစ်သွားတာပဲပေါ့เนาะအဲ့လိုဖြစ်သွားတာပဲအဲ့တော့သူ့ကိုဘုရားရှိခိုးမှဖြစ်မှာဆိုပြီးတော့သူကအကလေးမနင်းအရာထဲကိုလိုက်ပြီးတော့အကူကြီးတောင်းနေတယ်ဘယ်သူမှမကူညီနိုင်ဘူး အဲ့တော့ဒီစေတဝန်ကျောင်းကိုသွားမြတ်စွာဘုရားရှိခိုးတာသွားလိုက်သူပဲနင့်ကိုကင်တိုင်မယ်ဆိုတော့အဲမြတ်စွာဘုရားကြီးရောက်တာတပည့်တော်သားလေးကိုအသက်ရှင်အောင်အရှင်ဘုရားပဲကင်နိုင်မယ်ဆိုလို့လို့ဆိုတော့ကင်နိုင်လားဗျာဘယ်ကင်နိုင်လဲမလို့တည်တဲ့လူအသက်သွင်းတဲ့လို့ဘုရားမလုံနိုင်ဘူးဒါပေမဲ့မဟာကရုဏာရှင်ဆိုတာအခင်ရတော့လေဒီဦးဇင်းတို့ကကြီးဒီမကြီးတွေအရာထက်ကတရားအကူကြီးတောင်းလာရင်အဲ့ထုံကိုနှလုံးမလောက်နှလုံးမို့ပါဟဲ့တင်သွားသူကို ရှင်အောင်လုပ်နိုင်တယ်ဆိုတာဘယ်ရှိဘူးဟဲ့ငါလည်းဘယ်တတ်နိုင်မလို့ဆိုရင်အဲ့နေရာမှာအသားကိုပွဲလျက်ကိတာကောရမီနဲ့သေတော့တယ်အဲသူရဲ့ပြိတိဘောကအဲ့တော့တောက်လောင်တာအဲ့တော့ဘုရားကဘာလုပ်လိုက်လဲဆိုတော့အေးအဲ့ဒါကိုငါကုနိုင်တယ်လို့လည်းမပြောဘူးခုနမကုနိုင်ဘူးလို့လည်းပြောမပြစ်ဘူးဒါတော်တော်ကရုဏာနဲ့ရကြလို့အဲ့လိုဆိုရင်တော့နင်မျိုးတဲ့သွားလိုက်ဟိုပါလေမုံညင်းစီလားမုံညင်းစီလားနှမ်းစီလား မုံညင်းစီတွေမြဲမြဲကြီးမဟုတ်ဘူးလက်တဆုပ်လေးတောင်းခဲ့အဲ့ဒါဆိုတော့သူတို့တော်ဝင်တာသွားပြီမုံညင်းစီတော့သူကတစ်ထေးကြတော့ပဲလေငါဘယ်ဘယ်နာသွားတောင်းလို့ရတယ်ဒါပေမဲ့အဲ့ဒီအိမ်ကလူတယောက်မှမသေးဘူးတဲ့အိမ်တော့ဖြစ်ပါစီဆိုတော့ဒီလိုလဲသူကလည်းရှိမယ်လို့ထင်တာလောကထဲမှာလူတွေဟာသေမျိုးလို့မသိလို့ပဲငါသားတရားလေခြင်းလို့ဖြစ်တာအဲ့တော့သွားမိတဲ့တိမ်မိတဲ့မုံညင်းသိမရှိလားရှိပါတယ်ဘယ်လောက်ယူခြင်းနဲ့ယူလာတဲ့ ဒီအင်းကလူရောတည်ဘူးလားဟာမတည်ဘူးပဲရှိမလားဟာတို့ကအမေတည်ဘူးတဲ့တို့ကဖေတည်ဘူးတဲ့လင်္ကာအိမ်လောက်လဲမေးပြီးရောဟာတည်တယ်ဆိုတာနေရာတိုင်းမှာရှိတာပဲအိမ်တိုင်းမှာရှိတာပဲဆိုပြီးတော့အကလေးကိုသုတ်တံမှာကလည်းစုံခဲ့ပြီးတော့ဘုရားရှိသွားတာဘုရားကသိပါတယ်သိပဲနဲ့ပဲမေးလိုက်သေးတယ်မုံကြီးစီရခဲ့လားဆိုတော့မုံကြီးစီတပိတော့မလို့ရှင်တော့ဘူးတပိတော့ကိုတရားပဲဟောပါဆိုတော့အဲ့ဒီရရင်တော့တရားဟောမှာပါပဲ သူလည်းမဖို့ရတော့တယ်ဗါလဲဒီတတိပဋ္ဌာန်နဲ့ပဲဗရန်စာရီတို့ဘာလို့လဲသက်သက်ခံယူနေတယ်လေဘုရားဟောလိုက်တော့တရားအတိရတယ်သူတို့အတိရတဲ့တရားလေးတွေကလည်းဖတ်ကြည့်ပြကြီးထေရီမကြီးတွေအကြောင်းတော်တော်ကောင်းတယ်ဘုရားကကမ္မထာ40လို့လာပြောတာမြတ်စွာဘုရားတော်တယ်မှာကမ္မထာက40မကဘူးစာထဲမှာပါတဲ့ကမ္မထာတွေအများကြီးပဲဒီကြားဖို့မှာလည်းပဲတချို့ကြတော့အမတန်လှပကြိုက်တယ် လူငယ်လေးဒါနပါဝိုးလာတော့ဒီကောင်လေးငငယ်ရရလူရလည်းလူကြောလေးဆိုတော့အဲသူကယာကားစရိုက်သူပြောတာဖြစ်မှာပဲဆိုပြီးတုတ်တန်သွားပြီးတော့အတုပတွေကိုရှုခိုင်းတာအဲ့ဒါရှင်သာရိပုတ္တရာကြီးမထေရမြတ်ကြီးကိုယ်တိုင်ပဲဘယ်အလှပါကြိုက်တဲ့ကလေးမသားချူခိုင်းလို့ဘယ်ကျင်တတ်ပါမလဲသူ့စိတ်ကစောက်တရားကိုမရဘူးအဲထွက်တော့မယ်ဆိုပြီးတော့ဘုရားသွားလျှောက်တဲ့ခါကျတော့ဘုရားစဉ်းစဉ်းစားကြည့်တဲ့ကဒီကလေးကဘဝအဆက်ဆက်ဗရင်တယ်လုပ်ခဲ့တာ ဒီလှပတဲ့အနုစိတ်ပန်းလေးတွေကိုလုံနေရမှာမြင်းနေရမှာကျင့်တတ်တာဆိုတော့ဘုရားကနေပေါင်းကဆိုပြီးတော့အလွန်လှပတဲ့ပန်းမွန်ကြီးတခုဖန်ဆင်းပဲတယ်အဲ့ဒါပဲရှိနေပါကွာလို့ဘာတရားမှမဟုတ်ဘူးဗျာအဲ့တော့ဘာကမ္မထမ်းပြောအောင်လို့ဆိုတော့ပန်းဝင်ကမ္မထမ်းပဲเนาะကြာဖို့ကြီးတယ်ဆိုတော့ဘုရမကြာဖို့ဆိုတော့ဘုရမကြာကမ္မထမ်းပါပဲအဲ့ဒါကြည့်နေကြည့်နေတပြည့်ပြည့်တရားကြီးလှပတော့ဟာ ဒါကြတော့တင်လာတာပဲငါ့ကိုတင်ချိုင်းကုန်းတွေ့ရတဲ့မသားတွေနဲ့တော့တခြားစီပဲအဲ့လိုရှိပြီးတော့စိတ်ဝင်စားရင်တော့ဘုရားသူ့ဉာဏ်တကူနဲ့ပန်းဝင်ကြီးကိုညှို့ချလိုက်တယ်အဲ့ဘာခုနလှပနေရခုချက်ချင်းညှို့သွားတာပဲလို့အဲ့ဒါသဘောပေါက်တာနဲ့အဲသူ့ကိုယ်သူပြန်စင်တော့လေအနိစ္စကိုသဘောပေါက်ပြီးတော့ဖြစ်သွားတာပဲအများကြီးပဲပဒန်းစားတွေဆိုလို့ရှိရင်ပထမဆုံးရေတစ်ခွက်နဲ့ခြေထောက်ကိုဆေးလိုက်တယ် တထွာလောက်ထားပါတော့တပေလောက်ရောက်တော့ဒီရေကမြေရဆုပ်တော့ခံရက်သွားတယ်နောက်ထပ်နှစ်ပလားလောက်ဆက်ကုန်တော့အရင်ဆိုတော့ခံရှိတဲ့နေရာကိုလွန်ပြီးတော့နောက်ထပ်တပေလောက်ဆက်သွားတယ်နောက်ထပ်သုံးပလားလောက်လောင်တော့နောက်ထပ်တပေလောက်တော့ပြီးသုံးပလားလောက်အဲ့ဒါလေးကိုများဒီပင်ကိုညာထက်တဲ့ပုံကိုလေးကျတော့ဘယ်လိုဖြစ်လဲဩဒီရေလေးဟာတထွာလောက်မှရက်သွားတော့တည်းရှိတယ် နှစ်ထွာလောက်မှာကျမရပ်ထတယ်ရှိတယ်သုံးထွာလောက်မှာမှရပ်ထတယ်ရှိလို့လူတွေဟာလည်းပဲပထမအရွယ်မှာသေတာသေတာလည်းရှိနေတာပဲဒုတိယအရွယ်မှာသေတာလည်းရှိနေတာပဲတတိယအရွယ်ရောက်မှသေတာလည်းရှိနေတာပဲလို့အဲ့လိုစဉ်းစားရင်သူ့လင်တွေသားတွေမိဘတွေတဲ့ကိစ္စတွေအကုန်လုံးပြောက်ပြီးတော့အထက်မဲ့စင်စင်ကိုအဲ့လိုရတာလို့ပြောပါတယ်เนาะအဲဘာပဲဖြစ်ဖြစ်အဲ့လိုတောကပရိဒီဝါတွေငြိမ့်ဖို့ဆိုရင်လည်းပဲ ဒီတတိပဋ္ဌာန်တနည်းပဲရှိပါတယ်ဒုက္ခဒေါမနတာနာအဋ္ဌကမယဒုက္ခကာယကဒုက္ခဆိုတာမင်းကပြောခဲ့တယ်နော်ကာယကဒုက္ခတွေမှာဖျားတာနာတာဆိုတဲ့ဗျာဒီသဘောတွေအကုန်လုံးလဲကာယကဒုက္ခတွေမှာအဲ့ဒါတွေအနာရောဂါတွေပျောက်ဖို့ဆိုရင်လည်းပဲဒီတိပ္ပဏတနည်းပဲဖျားနည်းရတော့အကောင်းဆုံးပဲအဲ့ဒါယောဂါတွေဘာယောဂါမှကိုလို့မရတော့ဘူးဆိုရင်ဖျားစေးမရှိဘူးလားဆိုရင် ရှိတယ်ဘာလဲတော့တတိပဒံ၄ပါးပွားများခြင်းပဲနိုင်လားအဲဒုက္ခဒေါမနတဏ္ဍစိတ်ကစောက်တရားမရဘူးပူလောင်နေပြီဆိုရင်လည်းပဲအဲ့ဒီအပူငြိမ်းစေးကပါလေတတိပဒံ၄ပါးဒုက္ခဒေါမနတဏ္ဍအဋ္ဌင်္ဂမယညာယတအဋ္ဌင်္ဂမယစစ်မှန်တဲ့နိမှန်လမ်းမှန်အတိမှန်ကိုရဖို့ဆိုရင်လည်းပဲဒီတတိပဒံ၄ပါးပဲရှိပါတယ်နောက်ဆုံးမှာနိဗ္ဗာန်တသစ္စိကရိယာယ နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းတဲ့ပုဂ္ဂိုလ်တွေလည်းပါပြီတော့ဒီသတိပ္ပံ၄ပါးပဲအဲ့ဒီသတိပ္ပံ၄ပါးပွားများတဲ့ကိုတမ္မာတတိလို့ခေါ်တယ်ဟုတ်လားအဲ့ဒါဆိုတော့ဦးဇင်းတော်ဟာဒီမက်ကင်ထဲမှာစပြီးတော့အကျင့်မှာပါတော့တမာတိဆိုရယ်တမာတိမက်ကင်ကစကျင့်ရမှာရွေချက်ကတော့ခုနပြောတဲ့ဒုက္ခထဲမှာဒုက္ခတွေကလောကမှာတင်ကြတဲ့သောကပရိဒေဝဒုက္ခဒေါမနတဥပါယာတတွေဘာဖြစ်သွားလို့ငြိမ်းဖို့ပဲ အဲ့လိုစကြံမှာဆိုတတိပဋ္ဌာန်ကိုတမာတတိကစကြံနိုင်မယ်တမာတတိဆိုတာဘာလဲဆိုရင်တတိပဋ္ဌာန်၄ပါးပဲသူနဲ့တွဲဖက်တမာဝါယမတမာဝါယမကိုခုနေ့ကနည်းနည်းပြောပါတယ်တမာဝါယမဆိုတာဝိရိယစသိပါပဲเนาะအဲသူကိုဗောဓိပက္ခရာမှာတော့သူကိုတမ္မပဒါနလို့လည်းသုံးတယ်တမ္မဝါယမတမ္မပဒါနဒီမှာဓမ္မစကြာကြတော့တမ္မဝါယမမက်ခင်လို့သုံးတယ် မဟာသီပရကြတော့သူ့ကိုအာတာပီလို့သုံးတယ်အကုန်လုံးကပြင်းစွာ အာထုတ်ခြင်းပါပဲပါတယ်ပြင်းစွာအာထုတ်ခြင်းဆိုတာကိုညှင်းဆဲလောက်အောင်ပြင်းတာကိုပြောတာမဟုတ်ပါဘူးမလျှော်တော့ဆွဲနဲ့အာထုတ်ခြင်းပါပဲเนาะအဲအဲ့ဒီနှစ်ခုဟာအဓိကပဲလို့ပြောတယ်အဲ့တော့ပြင်းစွာအာထုတ်ခြင်းဆိုတာဘာလဲကရမောဇဘိက္ခေတမဝါယမောဆိုတော့ဣဒဘိက္ခေဘိက္ခုဟောတော့ဩပ္ပန္နနာပါကွာနာပါရယဟိုနေ့ကပြောခဲ့ပြီ အလုံးရမှာပါဒါတွေကတော့ဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်နိုင်ဖို့ရယ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ဖို့ရယ်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ဖို့ရယ်ဖြစ်ပြီးသောကုသိုလ်တွေအဲတို့တည်တံ့တိုးပွားပွားများဖို့တည်တံ့လာတာမရှိပါဘူးတိုးတက်ပွားများဖို့ပါပဲเนาะအဲ့လိုနေတိုးတက်ပွားများလာလို့လည်းပဲတိုးတက်ပွားများအောင်လှုပ်တာပြောလို့လည်းပဲဘာဝနာလို့သုံးတာပါတော့အဲ့ဒီအဲ့ဒီ၄မျိုးပဲဆိုတော့အဲ့ဒီ၄မျိုးကိုဘုန်းကြီးကပထမနေ့ကပြောခဲ့တယ်လေ တမ္မာဝါယမလို့ခေါ်တဲ့အာထုတ်ဆရာက၄မျိုးရှိတယ်၄မျိုးရှိရင်အာထုတ်ဖို့က၄မျိုးအာထုတ်ရမှာမဟုတ်ဘူးတစ်မျိုးပဲဘာမျိုးလဲဘာလို့တတိပဋ္ဌာန်ဆိုတာကဒီတတ်မှတ်ထားတဲ့အာယုံမှာတတိနဲ့စိတ်နဲ့ကပ်ပြီးတော့ရှုမှတ်နေရုံပဲအဲ့လိုရှုမှတ်နေရုံနဲ့အဲ့လိုရှုမှတ်နေတဲ့အခိုက်ကြီးကြီးရဲ့ဒီပေါ်မှာတည်မြဲလာပြီဆိုရင်ပထမဆုံးသိသိသိတတ်တာကိုသိနေပြီသိသိနေတာကိုဘာလို့ သိနေအဲ့လိုတိတိနေခြင်းဒီပင်တွင်ဖြစ်ပြီးသောအကုသိုလ်တရားတို့ကိုပယ်ခြင်းကိစ္စလည်းပြီးတယ်မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်တားဆီးခြင်းလည်းပြီးတယ်ဟိုနေ့ကပေါ်ကတ်ဆက်ကဆိုတဲ့မှာကာရပြီလို့နော်ပြီးရင်အဲ့ဒီဖြာဒီပင်နဲ့အသင့်အသင့်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အထုတ်နေခြင်းလည်းမြည်တယ်အဖန်မှန်အထုတ်ခြင်းဖြင့်အသိဉာဏ်တွေတိုးတိုးတိုးတိုးလာတဲ့အတွက်ကြောင့်ဖြစ်ပြီးသောကုသိုလ်တရားတွေကို တိုးပွားအောင်အထုတ်ခြင်းလည်း မြည်တယ်အဲအဲ့ဒါကအရေးအကြီးဆုံးအချက်ပါပဲအဲ့တော့ဓမ္မစကြာတုတ်ကြီးတစ်ခုလုံးမှာအရေးကြီးဆုံးကဘာလဲလို့မေးရင်မေဃသစ္စာဖြစ်တယ်ဘာတော့သစ္စာ၄ပါးမှာဒုက္ခသစ္စာကဘာလဲပရိညာပရိဝေဒသိရမှာသမုဒယသစ္စာကပါဏပရိဝေဒနဲ့ပယ်ရမှာနိရောဓသစ္စာက အဲသစ္စိကရိယာပฏิဝေဒအဖြစ်မျက်မှောက်ပြုရမှာဆိုတော့ဒုက္ခသစ္စာကိုပယ်တဲ့အလုပ်လဲချက်ချင်းလုပ်လို့မရဘူးဒုက္ခသစ္စာကိုသိတဲ့အလုပ်လဲဒီတိုင်းနေလို့ချက်ချင်းလုပ်လို့မရဘူးအဲသမုဒိယသစ္စာပယ်ဖို့လဲသူ့ကိုစလုပ်လို့မရဘူးနိရောဓသစ္စာကိုမျက်မှောက်ပြုဖို့သူ့ကိုစလုပ်လို့မရတော့ပိုးသိကြတာပေါ့ကျွန်တော်ကလောကီသားတွေပဲเนาะခုနဒုက္ခနဲ့သမုဒိယဆိုတာမှလောကတွေကသစ္စာဆိုတော့ကိုယ်နဲ့နိစ္စတည်းနိရောဓကကိုယ်နဲ့ကိုတော်ကြီးဝေးတာပဲအဲ့ဒါစလုပ်လို့မရဘူးအဲ့ဒီ သုံးခုသလုံးသိစရာရှိတာသိဖို့ပယ်စရာရှိတာပယ်နိုင်ဖို့မျက်မှောက်ပြုစရာရှိတာကိုမျက်မှောက်ပြုနိုင်ဖို့ဆိုရင်ဘာဝလောကမလို့ဆိုတော့မက္ကသစ္စာကိုပဲပွားများရမှာဘာဝဲပွားများအောင်အဲ့ဒါကြောင့်ဓမ္မစကြာတတုတ်လုံးမှာအရေးကြီးဆုံးကဘာလဲဆိုရင်မက္ကသစ္စာ၄ပါးထဲမှာအရေးကြီးဆုံးသစ္စာကဘာလဲဆိုရင်ဟောမက္ကသစ္စာပဲကျတော့ကနိဗ္ဗာန်သပ္ပစ္စယဟောတုနှုတ်ကြိုးနေလို့နိရောဓသစ္စာ ဖြစ်တဲ့နိဗ္ဗာန်ဟာအရေးကြီးဆုံးလို့ဒါလို့သွားထင်နေတယ်မဟုတ်ဘူးဘယ်ဘယ်ဟာအရေးကြီးဆုံးတော့မေဃသစ္စာဟာအရေးမေဃသစ္စာထဲမှာလည်းပဲမေဃသစ္စာကိုသီလတမာတိပညာလို့သုံးပိုင်းပိုင်းလိုက်ရင်သိက္ခာ၃မျိုးဆိုရင်ဘယ်သိက္ခာအရေးကြီးဆုံးလို့ဆိုရင်တမာတိသိက္ခာတမာတိသိက္ခာဖြစ်မှာဘယ်သိက္ခာကအလိုအဆုံးဆုံးဆိုရင်အဲ့ဒီအရေးကြီးဆုံးနဲ့အလိုအဆုံးခွင့်အောင်ဗမာစကားဟောမှာတာဘယ်သိက္ခာက ပထမဆုံးလိုအပ်တယ်ဆိုရင်သီလသိက္ခာဒါကြောင့်အဖြစ်မှာပါတော့သီလဘယ်သိက္ခာပထမဆုံးဖြစ်ဖို့လိုအပ်တယ်ဆိုရင်သီလသိက္ခာဘာဖြစ်လို့သီလသိက္ခာကိုသူတို့မာစီဆရာတော်ဖျားယူဟာမူလမက်ကင်သီလမက်ကင်ကိုဘာလို့ဆိုတော့မူလမူလမက်ကင်ဆိုတာကြိုတင်ပြီးတော့ရှေ့ထားမယ်မက်ကင်အဲ့ဒီမက်ကင်မရှိဘဲနဲ့တမာတိပညာအစဉ်စဉ်တက်လို့မရဘူးပထမဆုံး၄ကားတက်ပဲမူလဆိုတာနော်ပထမထက်ကျော်ပြီးတော့ ခုံတက်လို့မရဘူးခုံတက်လို့ရတဲ့ပုဂ္ဂိုလ်ကသာနာပေါင်းမှာတယောက်ပဲတွေ့ဘူးတယ်အဲ့ဒါတန်တတိအမှတ်ကြီးပဲငူးယူတောက်စားပြီးတော့ကလေးမလေးနဲ့ပြောသွားနေပြီးတော့ဖះစီရောက်တဲ့ခါကျတော့ဖះကတရားဟောတဲ့ခါသူမဲ့ဖို့အစဉ်စဉ်ရတယ်အဲ့ဒါကိုထာတာဆရာကြီးကပါလဲဆိုတော့ပညာပရိဒေါတာသီလတချို့ညာထက်မြက်တဲ့ပုဂ္ဂိုလ်တွေကတော့ကြိုတင်ပြီးတော့မူလမဲ့ဖြစ်တဲ့သီလမရှိပဲပညာကိုသိလိုက်တာနဲ့တည်းရဲ့ အဲ့ဒါတွေအမှားတွေလို့သိပြီးတော့တခါတည်းရှောင်ပြီးသားဖြစ်သွားတာအဲ့ဒါပညာဖြင့်သီလကိုဆေးတယ်ဦးဇင်းတော်ကတော့သီလပရိရောဒံပညာသီလနဲ့ပညာကိုဆေးရမှာသီလဆိုတဲ့ရင်မပါဘဲနဲ့တင်းနေတဲ့ကိလေသာကြီးတွေကိုမဆေးနိုင်ဘူးအဲ့ဒါကိလေသာကြီးတလပယ်ကြီးနဲ့အရိယာနယ်တဲ့သွားလို့လဲမဖြစ်ဘူးအရိယာနယ်လို့ပြောနေအခုဈေးတဲ့တောင်သွားလို့မရဘူးကိုမှရှင်းနေပေးနေအဲ့ဒီလိုပဲပေါ့နော်အဲ့ဒါဆိုတော့ဘာလို့ရမလဲဆိုရင် ဘာလုပ်ရမလဲဆိုရင်သီလမဲ့ခင်နဲ့ပဲဟုတ်လေတမာတိမဲ့ခင်နဲ့ပဲသီလကိုကျူတင်ပြီးတော့ဘာဖြစ်နော်စစ်ကြောထားအဲ့လိုစစ်ကြောထားဖြစ်ထားမှာမဟုတ်လို့ဘာလို့ပေါ့နော်သူကိုမူလမဲ့ခင်အဲ့ဒီပြီးမှတကယ်အမြင့်ဆုံးအရိယာမဲ့ကိုဥတည်တဲ့တမာတိတိခါကစပြီးတော့ဝိပဿနာပညာတိခါတွေကိုကြတော့ပုပ္ပဘာကမဲ့ခင်ဗာမဲ့ခင်နော်ပုပ္ပဘာကမဲ့ခင်ဆိုတာမြဲ မက်ရဲ့ရှေ့ပြေးဖြစ်တော့မက်ကင်အဲ့တော့မက်ကိုလည်းစအားထုတ်လို့မရဘူးဒါဖြင့်ဘာစအားထုတ်အောင်လို့ဝိပဿနာကစအားထုတ်အောင်ဘာတော့ဝိပဿနာဆိုတာအမှန်ကိုအမှန်တိုင်းမြင်အောင်ကြည့်ရပါပဲဓမ္မဆုံးကတော့ဒုက္ခကစကြည့်ရမှာပဲအဲအဲ့ဒီဒုက္ခကအပြင်မှာပြောနေတဲ့ဒုက္ခတွေမဟုတ်ဘူးဒီ Facebook ထဲမှာနေတိုင်းကောက်ပုတ်လိုက်လို့ပေါ်လာတဲ့ဒုက္ခတွေလည်းမဟုတ်ဘူးအဲ့ဒီဒုက္ခတွေသိတော့စိတ်တုံးနေမှာပဲခင်ဗျားတို့စိတ်ချင်းစိတ်ပဲပေါက်နေမှာပဲ ဘာတရားမှရမှာမဟုတ်ဘူးဘာဒုက္ခလဲဆိုတော့ဒီခန္ဓာကိုယ်ကပြနေတယ်သူ့သဘောအမှန်တကယ်တော့ဒုက္ခမဟုတ်ပါဘူးခန္ဓာကိုယ်ရဲ့သဘာဝအမှန်ကိုသိရမှာဘာအမှန်ကိုသိရမှာနော်သဘာဝအမှန်ကိုသိအောင်ကြည့်ရမှာနော်ဒီအဲ့ဒါကြောင့်ဒီရှင်းလူကြီးတွေကတရားရှာပါတော့ကိုမှတွေ့လို့ဆိုဒီကိုယ်တည်းကသဘောအမှန်ကိုသိရမှာဒါပေမဲ့ကိုမှဆိုမဲ့ငါ့ကိုယ်ကြီးငါ့ကိုယ်ကြီးလို့နှလုံးသွင်းနေလို့တော့မရဘူး နော်ငါတို့ပြောစရာဘာရှိတဲ့ကစရှားမှာဆိုတော့ခန္ဓာကိုယ်ရဲ့အထင်ရှားဆုံးနေရာကစရှားမှာပါပဲစစာချင်းတော့တတိဥဆောင်တဲ့ဗာလဲတမာတိမဲ့ခင်နဲ့ရှားရမှာဖြစ်တယ်အဲ့ဒါဒါဒီနေ့နေခင်းကြရင်ဟိုဘဝထဲမှာအသုံးချဆိုတဲ့အတိုင်းဓမ္မစကြာကိုဘဝထဲမှာအသုံးချဖို့အဲဘဝထဲမှာအသုံးချရင်တော့ဘယ်နည်းနဲ့အသုံးချရမလဲဆိုရင်တတိပဋ္ဌာန်နည်းနဲ့ပဲအသုံးချလို့ရမယ် အသုံးချရင်အသုံးချရင်ဓမ္မစကြာကဆိုတာတွေလည်းသဘောပေါက်မှာပဲနေကင်းနှစ်ကြိမ်ပါအဲ့ဒါဟောဖို့ဏိဒန်းစခဲ့တာပါပဲနေကင်းကြရင်တော့တတိပဒံတရားကိုဟောပါလေကဲခုတနာပြပါမယ်